တတ္တသဘောသနပတိမှာဒီရလောကိဝိဇ္ဇာဓမ္မရကကိုမူရာကိုမူရာကိုမှကိုမူရာသဘောတရှိခြင်းကာနိဝတ္တနာကာယကာနိဝတ္တိဝေတိဒီစကားနဲ့ပြသူကလည်းတော့အမှန်တတ်တော့ရှိတယ်ဆိုရဲအထေကိုကဘာလို့လို့ဆိုတော့ အတ္တကြီးသမ္ပသနာတတိမှာကိုယ်မြာတွေပေါ်ရဘုလကမှတ်နိုင်ဖို့ရအတွက်အခုဒီပြင်းအားစိတ်တော့အားထုတ်ကြပါခန္ဓာဝလုံးကဝိရသူရသနာအားထုတ်နေလို့ရှိရင်ရှုခွင့်အားဖြင့်ရှိမှတ်တဲ့စိတ်ကလေးဒီစိတ်ကလေးရအောင်လို့ ဘုရားကြီးတွန်းအားပေးနေလို့ရှိရင်ရှုခွင့်အားကြီးစိတ်ကကပ်ပြီးတော့ဒီတော့မြဲတော့အားစိတ်ကတော့ကြည်ရနေလို့ရှိရင်ပြတ်ဖြစ်နေတော့အဲဒါတတိနာလည်းအနုဘဒနာအနုဘဒနာအခြေကိုခုတာအဲဒီမှာစိုက်ကြနေတော့ဒီကတ္တမလေးရဲ့ဖြစ်သွားတော့ ဒါလည်းအထေကုတုပါဠိတော်မှာတော့ဒီကဓမ္မတိတဲ့ပြောထားတယ်လို့ရှိပါဒါမှလို့တတိလို့ရှိရင်မကင်းရောအနေနဲ့ဓမ္မတိလည်းရည်ပြီးသားဖြစ်တော့တတိဖြစ်မှာတော့ဓမ္မတိလည်းဖြစ်တော့တာပါဓမ္မတိဖြစ်တယ်ဆိုလို့ရှိရင်လည်းရှိပိုင်းကဝိရိယနဲ့တတိယပါရဲပါလား စိုက်ကြပြီဆိုလို့ရှိရင်လည်းစိုက်ကြရအအယုံလေးရှိတော့တာပါ။သံဃာညသံဃာနာရသံဃာညပါ။ဟမ်။အမကံကကိုယ်ပဲဆိုဆိုဖြည့်ချရပြီးတော့တာ။ဒီလိုဆိုတော့ကိုယ်ပဲဆိုဆိုဖြည့်ချရပြီးတော့တာ။ လူသိတာလည်းပဲစာလို့သိတာမဟုတ်ဆရာလို့သိတာမဟုတ်ကိုယ်တိုင်ကိုယ်ကျတော့သိချင်တာသိရတာသိချင်တယ်လည်းဖြစ်တာအဲဒီလိုဝိရိယတတိသမာဓိပညာဒီသုံးမျိုးဟာကာနုဝတ္တနာဆိုတဲ့ဒီလိုကအနုဝတ္တနာအခြေကိုပြတာ အထည်ကိုယ်နဲ့ပြည့်စုံတဲ့ကာနုဝသနာပြီးသားသွားရင်အကျိုးကပါတော့လို့ဆိုတော့ကိုကြီးကလုပ်ပြီးဒိဋ္ဌာတော်မရတာနဲ့ဉာဏ်ကြောင်းလွှဲနေတဲ့ဘဝခေါ်ရုပ်နာဖြစ်စီနေတာလောကပဲဉာဏ်ကြားတဲ့နာနဲ့စားတဲ့ဖြစ်တဲ့ဒီကိုယ်ရဲ့ဆန်းတဲ့တောင်းနေတဲ့ကြောင်းနေတဲ့စားတဲ့ အကျိုးလည်းဖြစ်စီတာလောဘခေါ်တာပါပြည့်တယ်ခိုက်ယူစီရမရနိုင်တော့ဘုရားမလာလည်းပြည့်နေတာသက္ကနာလေးကိုဖြစ်ပြီးတော့စုပ်တိုင်ဆန်းတိုင်းမရဘူးဆိုတော့ပြည့်သွားတော့အဲ့လိုဘောဖြစ်စဉ်ခေါ်တဲ့စိတ်နာဖြစ်စဉ်ကြီးပေါ်မှာဒီကိစ္စကြီးက ပိုင်နိုင်စွာရှိနေလို့သိပြီဆိုလို့ရှိရင်မသိဘူးအစဖြစ်ကုန်ရတော့သိရင်မသိဘူးဖြစ်တော့အလင်းရောက်မောင်ပြောက်တယ်လို့မသိဘူးပေါ့မသိရင်တွေ့ဘူးတဏှာဖြစ်နေတယ်မကျေရည်တွေ့ရင်တဏှာဖြစ်နေတယ်အဘိဓါမျက်စိရတွေ့လို့ရှိရင်လည်း မြတ်မှုသောမနကခေါ်တဲ့သမုသောမနကနဲ့ရှင်တွဲဆိုတာတော့ဖြစ်နေတယ်။ဥပိ္ပကတိပိ္ပကခေါ်တဲ့လောဘလည်းဖြစ်ကုန်ရအောင်။သမနကနဲ့ရှင်တွဲနေတဲ့ဇဘကခေါ်တဲ့ဒေါသလည်းဖြစ်ကုန်ရတော့။ဝိညာဉ်ဆိုတာဖြစ်ကုန်ရအောင်ပယ်ရှောက်နေဆိုတာဒီကဝိရပတိသမားကြီးရှင်ရာ သုံးမျိုးပေါ်တယ်စိတ်စုလေးအပိုင်းလေးပေါ့တပန်းချစ်တော်တာလည်းဟိုကအခုလိုဝိဇ္ဇာဥရှိရဲ့မောဟဥရှိရဲ့လောဘတဏအလောဘဒေါသအဲ့ဒါလည်းစိတ်ပိုင်းနဲ့လည်းကျင်းတော်တာပေါ့သင်္ကန်းဝိညာဉ်ဖြစ်တော်တာ အချိန်ရသွားလို့ရှိရင်ဝိခံလာဝင်ရတော့တော်တော်လေးဝေးကွာတော့တာအတိုင်းအတိုင်းမှာရှိမှမှုစိတ်တိုင်းရှိမရှိလို့ရှိဖြစ်ဖြစ်ရှိတယ်အဲဒီအစိတ်ပိုင်းလေးပေါ့ဒီနေ့ကဒီနေ့ကရိပ်နေတာဒါလေးတွေတဲနေတာအချိန်ရသွားတဲ့ခါကျတော့ဝိခံလာဝင်ရထိုးဝေးကျန်နေတော့တာဟာ ကိုရတတိသမာဓိပညာခေါ်တဲ့ကိုယ်ကိုယ်ရကောမှာအနိပဒနာကြီးပြည်ပြီးဖြစ်သွားတယ်။အဲဒီအနိပဒနာကိုပိုင်ဆိုင်တဲ့ယောဂီမှာဒီကျိုးတွေရတာပါပဲ။ဒါမျိုးရှိပုဂ္ဂိုလ်မှာရတာပါ။ဒါကိုအရင်ဘက်ကပြောထားပါတယ်။ဟောလည်းကဖောင်းပြမှုရှိနေရင်အဲဒီလိုတက်ကြပါတော့တယ်ကွာ။ ဆက်ကကအလုပ်တစ်ခုလုပ်ဖို့တိုက်တွန်းတယ်ဆိုရင်လုပ်ပြီးတဲ့သူတွေသိချင်ရပြတယ်လုပ်တဲ့အခါမှာအထည်ကိုရောလည်းဒီဘက်ဘာတွေဘာတွေပါတယ်ဆိုတော့လည်းပြသွားတယ်လုပ်ငန်းပြီးသားလို့ရှိရင်လည်းနည်းရတဲ့အကျိုးတွေလည်းပြတယ်။အဲဒီမှာဒီကိစ္စကြီးတော့အကျိုးဆက်ဆက်ပြီးတော့လူရင်းရေးကြည့်တဲ့အကျိုးတွေလည်း ရပုံလည်းပဲတိတိကျကျတော့မှပြထားတာခုခိုက်တာလေးတော့ငြိမ့်သွားရင်တော်တော့ပါอืมခိုက်တာလေးတင်းတင်းသွားတဲ့ဟာလေးကိုတစ်ခုစုတစ်ခုစုသူ့အများတဲ့ခါကျတော့အဲ့ဒါလေးကိုပယ်နိုင်ရဲ့ဘောနာစိတ်ဟာငါကိုဖြစ်လက်စာလေးကိုလည်းဆက်ပြီးတော့ရှိလို့အတိအကျနေနေရာမှာရှိရှိ အဲရှိလာတာသိရမှာသိရမှာရှိရငယ်ရမှာထွားလာတော့နေရမှာမြားလာတယ်အဲလိုရတတိသမားကြီးပါတဲ့စိတ်ကလေးကိုစိတ်ကောင်းလေးကိုပြုလို့စိတ်ကလေးကိုအဲ့ဒါလေးကိုဖြစ်လာတာဘာဝနာခေါ်လာတယ် ကိုချင်းကိုချင်းတွေနဲ့တွေ့လို့ရှိဘာမှအားမရှိဘူးလို့သူ့ဘာမှဆက်ပါနေရလို့အရှင်ရလာပြီဆိုလို့ရှိရင်အောင်းကောင်းတော့အားရရှိတယ်။အဲ့ဒါဗလခေါ်တာ။ကိုရလည်းအားကောင်းလာတာကိုရဗလ။တတိလည်းအားကောင်းလာတာတတိဗလ။သမာဓိလည်းအားကောင်းလာသမာဓိဗလလည်းရှိတာ။အတိပညာတွေဖြစ်တဲ့အခါလည်း တိယဗလာတိဆိုတာစတိယဗလာတိဆိုတော့ဒီရှိစေကအားကောင်းမှုဆိုလို့ရှိရင်ငကိုကသူပြောသူပြောတဲ့ယုံကြည်ရနေပြီးတော့ခုကိုရဖြစ်လာတဲ့အခါကျတော့ကိုယ်တိုင်ကြည့်ဆိုတော့ကိုယ်တိုင်ကြည့်ဆိုတော့ကတည်းကလည်းပဲဒီလည်းပဲအားကောင်းလာတာဟုတ်တယ်မှန်တယ်ဆိုတာကလက်ခံရတာပါ နိလကိုလည်းလက်ခံသွားတာပဲနိလတဲ့အာထုလို့အကျိုးလေးကိုပေါ်လာလို့ရှိရင်လည်းလက်ခံတာပဲအာထုလို့ပြီးရင်ဘလို့အတိလေးတွေကအချိန်နဲ့တက်သွားပြီဆိုလို့ရှိရင်အဲ့ဒီအတိအတိရဲ့နောက်မှာပဲတက္ကတရားကြီးရတဲ့ခါလည်းအချိန်လေးတက်ပြီးတော့အားကောင်းတက္ကမလာရှိလာတာဘုရားသူပြောပြီးတော့လည်းယဉ်ကျေးရနေပြီးတော့ကိုရွေးဖြစ်လာတာ အားကြီးထုတ်ယူရတာပဲထွေလို့ထွက်လာတာပဲအရှိမာကြီးဆန်တဲ့ခါကျတော့ဒီဘရိယာစလွတ်တော်မှာပဲမလိုလားတော့ဆက်သွားလို့ရှိရင်ကိရိယာတွေဝင်တယ်ဆိုတာကဒီကိရိယာတွေဝင်လာတာကိုပဲယုံဖို့ဆွတ်ဆုပ်တယ်လို့ပြောတာကိရိယာတွေဝင်လာပြီးတော့လုပ်ငန်းကြီးပြတ်သွားမှာပါလို့ ဝင်လာမြင်ညာမြင်ညာမှုတွေဖြစ်လာမှာဟုတ်ချောက်လာရှိဒီကဥဒ္ဒဘဗလာရဲ့နောက်ပိုင်းလိုက်လာတော့ဒီနည်းနဲ့ပဲစိတ်ချမ်းအားခုနှမျိုးပေါ်ဒီကနေ့ဖြစ်လာတော့အရေးအားကောင်းလေလေသူတို့အားကောင်းလေလေတွန်းကအားလည်းကောင်းလေလေနောက်အတိအကျဖြစ်တဲ့ခါကျတော့ဒီသဘောမှလည်းကြည့်ပါလို့ရှိရင်ဘုံမဟုတ်တာကိုစွဲလန်းထားတာပါ ဆွဲပြီးရှိကြပြီးတော့စိတ်ကရင်းကျက်လာတာရင်းကျက်လာတော့ခုကအားကောင်းလာတယ်တွန်းအားကောင်းလာတယ်ခုကအားကောင်းလာတယ်အဲ့တရားထုတ်တယ်ဆိုတာတွန်းအားမရှိဘူးဆိုလို့ရှိရင်တော့ကိုယ်ကပြည့်ညံ့နေတော့ခိရိကအဖြစ်ခံရတာပဲအားနေပြီးအားရပြီးပြန်လဲလို့ရှိရင်အားနေပြီးဉာဏ်နာမကူဆိုလို့ရှိရင်တော့အာအထုံးပြုပြီးတော့လောက်ကြကြတာဆိုရင်တော့ အားနဲ့ဒီရှုံးလာပြီစိတ်အားနဲ့ဒီကာလကချိန်ရတဲ့အာရုံနဲ့ဆက်ပြီးတော့ခိရိတာကြီးစိတ်သာကြီးပဲမစ္ဆာနဲ့တွေ့နေမှုမစ္ဆာနဲ့တွေ့နေမှုဒါတော့ဒီသင်္ချာပေါ်တဲ့အာရုံကိုသူစိတ်တိုင်းလိုက်ပြီးတော့မရှိဘူးဆိုလို့ရှိရင်အညာနိဒုက္ခခေါ်ရမသိဘူးဟုတ်တယ်ဖြစ်တဲ့ရတော့ဒီအညာနိဒုက္ခခေါ်ရအဝိဇ္ဇာ မောဟတော့ပါမြဲကြီးပါလားသူကပဲမှန်မှုနေတာပါတတိလွတ်နေတယ်သူကပဲမှန်မှုနေတာကြာအားနဲ့အားအကျွမ်းကျေအားနဲ့အားရဘူးအားရရှိလာတဲ့ခါကျတော့သွန်ကအားကိုတောင်းလာတယ်ဒီခါကျတော့မှန်မှုအားကိုလှုပ်ရှားပြီးတော့မှန်မှုကိုဖြစ်ခွင့်ရှိတဲ့ကိရိယာတွေကိုကိုယ်ကအားနဲ့သုံးကံပြီးတော့ တို့ကိုအတားကြီးရတာမရှိဘူးစိတ်ကြောက်ကြဆက်လာပြီဆိုလို့ရှိရင်ကိုယ်ကိုယ်စိတ်ကကိုယ်တတိကြီးဖြစ်ပြီးတော့ကိုယ်ဆူဆူမှုတွေလည်းရလာတာစိတ်ကြောက်လည်းသိရရှိတာရောရောပြီးမှစိတ်ကြောက်ခတ်သွားလို့အမှတ်လွတ်မှာကိုပဲယုံကြောက်ဖြစ်လာလို့ရှိရင်ယွန်လာလို့ယွန်လာလို့ဆိုလို့ရှိရင်တော့ဒီစိတ်တော့ပါပဲကိုယ်စိတ်တွေတတိကောင်းလို့တတိကောင်းတယ်လို့ စိတ်ဆူဆူနဲ့တမာရီရတယ်တမာရီအားကောင်းလာပြီဆိုတော့ဒီအတိရလည်းအဆင်ပြေပြေဖြစ်တော့တာဒီနည်းနဲ့ပဲစိတ်ဆန်းအားရဟာပေါ့လေကြည့်လာတယ်အစီအပြည့်တော့ထက်လာတယ်စိတ်ဆန်းရထက်တော့ခန္ဓာကြီးဆိုတာရှိတယ်ဟမ်ဒီခန္ဓာညံ့ညာတဲ့ခန္ဓာကြီးဆိုးကောင်းတဲ့ခန္ဓာရှိတယ်အကောင်းတဲ့ခန္ဓာရှိတယ် တကူအဆုကောင်းနဲ့ကျုံးလာပြီဆိုလို့ရှိရင်စိတ်ကတွန့်ကောင်းနေကြလို့ရှိရင်စိတ်ကလည်းအဲဒီကတော့စိတ်ခန္ဓာပါဘူးအခုအတွက်မဟုတ်တော့ဘယ်လိုပဲကောင်းလာတဲ့ကိုယ်စိတ်ဒါကျန်လို့ဆိုတူတယ်ဒီလိုလိုဒီလိုပါပဲမက်ဆန်နဲ့တွေ့တယ်ကမက်မှုမပေါ်ဘူးမက်ဆန်နဲ့တွေ့တယ်မက်မှုမပေါ်ဘူးစိတ်ကရင်းချက်တော့ ခုခံအားကောင်းတယ်။အဲဆိုလောကရနဲ့ကျုံတဲ့ခါမှာလည်းခုခံအားကောင်းတာမပြုံးဘူး။ဉာဏ်ကရှင်ဉာဏ်ကဆိုရှင်ပြိဋ္ဌာရကုံးနေတော့ခုခံအားသိကောင်းတာလည်းမပြုံးဘူး။အဲဒီလိုမဟုတ်ဘူးလို့မအားကိုစမ်းလာလို့ဆိုလို့ရှိရင်မပြုံးဘူး။ဒီတရားထုတ်တယ်ဆိုတာကိုယ်ကသိအားနေနေလို့ လောဘဒေါသဖြစ်ပြအောင်နဲ့ကြုံပြီးဆိုလို့ရှိရင်တို့ရဲ့တို့ရဲ့ဖြစ်ပြီးခါတာအတိအမှန်မရှိတော့အစွဲရမဖြစ်သေးဘူးဆိုလို့ရှိရင်စိတ်ကမငြိမ်သက်တော့နိမ့်နေတဲ့သဘောရှိပြီးတော့နိမ့်နေတဲ့အရာဟာအထီးကောင်းခံတယ်စိတ်ကနိမ့်ပြီးတော့မငြိမ်သက်တော့မှကောင်းဆိုလောကဓာတ်နဲ့ကြုံတဲ့အခါမှာမခံနိုင်ဘူးဉာဏ်နဲ့တော့တာဟုတ်တော့ခံနိုင်ရှိတာလေအဲ့တော့တွန်းလာအားရှိရမယ် ခုကအာရှိယသံဃာအာရသတ္တတိဝိယတိသမာရိရှိဥတ္တဘဝရိတယသံဃာအာရအရှိကြီးများတော့ခုကအာဝရအဲဒီဒီအထုရတဲ့ဆရာမှာတော့စိတ်တိုင်းဆိုင်ရာအာရထုတ်ယူတာပဲဆိုတော့ဒီမှာရတော့ပါဒါလည်းဟုတ်လည်းဟုတ်ပါတယ်ကွာ ထုတ်တဲ့နေရာတွေနဲ့ပေါ်ကြတော့တခြားကြီးရှောင်းလို့တရားတရားစာကိုမသိလို့ဆန်ကိုရဲမှာကိုယောဂီလိုက်နေတာယောဂီယောဂီနဲ့ဆိုးတယ်ကောင်လို့ဒီကကြရလိုက်တာဒီစစ်တယ်ကောင်တရားလည်းမလေးစားဘူးဖြစ်တော့ သိစိတ်နာပုံမရဘူးဆိုတဲ့သဘောတရားပေါ်တော့အဲဒါကဘုရားဝမ်းမိုက်ဆက်ပြီးတော့အမှုတွေကိုခေါ်တဲ့ယုတ်ကာရတွေအကုန်လေးပြောလို့ရှိတော့နားလည်ပြီးသားဖြစ်တာလည်းလည်းနားလည်ပြီးသားပါခုနားလည်ဆိုတော့ဒီလိုတိကံတုံမှာတော့ကာမိဝဒနာတွေတော့တော်တော်လေးတော့ဟောထားတာရှိပါတယ်ဆရာ။အဲဒီတော့အရင်ဟောထားတာရှိပါတယ် ကံတော်ဒုက္ခပရိပတ်သာနာတိစာပြီးလို့တွားရင်တွားရလို့ဒီကြောင့်ဆက်ရရတယ်လို့ပြောရမယ်။ထိုင်ရင်ထိုင်ရလို့ပြောရမယ်။ရောင်းရင်ပြောရမယ်ပြောရမယ်လို့ပြောရမယ်။ခန္ဓာကိုယ်ကလေးအနေထားနဲ့မြင်နေအဲ့ဒီအနေထားတိုင်းရှိပြရမယ်ဆိုတော့ဆောရအကျယ်မှတ်ပုံနော်။အချုပ်မှတ်ပုံလို့ပေါ့ချုပ်ပြီးတော့ပြောထားပါတယ်ကွာ။ ကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဒါကြီးရှိနေလို့ရှိရတယ်။ဒါတော့မြန်မာမှုတက်တဲ့နဲ့ပြောရတာကိုကောင်းပါလား။ဘာလို့ရတော့စိတ်ကများရွတ်ပြီးတော့ဆရာလေးပါတဲ့အနေနဲ့ပေါ့။သမာဓိရဖို့လေးမျိုးတွေကသွားရထိုင်လျောင်းအရိယဖို့လေးမျိုးတွေကထိုင်ရထတော့အဲဒီအရိယအရိယကိုပြောရတာပူပြီးတော့ကောင်းတယ် တော်ရတော်ရလဲကိုအိတ်ဖေးလေးလျောက်နေတာပါအားတော့မရှိကြတော့ခင်ဗျာထားတာလည်းသိစားတယ်ပါသာသေးလည်းပဲသင်္ချာတာဒါလုံးလည်းသင်္ချာတာကတိတော်ကတိတော်ကိုပတ်စံနေတယ်အဲဒီဆိုင်ကအားလည်းဒီနှစ်ပိုင်းရှိတယ်မမကထိုင်ချတာလည်းရှိတယ်ခုထိုင်ရနေရောက်တဲ့အခါကျတော့မမကနေပြီးတော့သေးသေးထိုင်ချတာ ရှိခိုင်းတယ်။ဆံတဲ့နေရာမှာရောက်ပြီးတော့အပြုပြင်ဘာမှမရှိတော့ဘဲနဲ့ဟောဒီဒီကျိုးကြီးဘာမှမရှိတော့ဘူးဆိုပြီးဆိုလို့ရှိရတယ်မှာထိုင်နေတာပေါ့မမကထိုင်ချတာနဲ့အပီးစီထိုင်နေတာနှစ်ပိုင်းရှိပါတယ်နှစ်ပိုင်းတော့ထင်ရှားပါတယ်ဒါပေမဲ့ပါပြီးတော့ထင်ရှားတာကတော့ နံပါတ်ကနေထိုင်ကြတာကတော့ခြာပြီးတော့ထိစားတာအဲ့ဒါမှအနန္တရုပ်နှစ်ပိုင်းရှိစိတ်ရောကဆက်ပြီးတော့လိုရတဲ့ကိုယ်မူရတိုင်းမှာဆိုလို့ရှိရင်ဥစ္စာစိတ်ကလေးတွေကပါမြဲတယ်ထိုင်ရင်ထိုင်နေတာမထရင်ထနေတာထိုင်တဲ့အခါမှာလည်းထိုင်နေတဲ့စိတ်အစဉ်အဆက်ဖြစ်တာထိုင်နေတဲ့စိတ်အစဉ်အဆက်ကြောင့် ထိုင်အုပ်ခြင်းဖြင့်ဖြစ်တာမထခင်ထခြင်းလားမသွားခင်သွားခြင်းလားမလှဲခြင်းလှဲခြင်းလားဘောလို့ဒါမျိုးပေါ့ရှင်းတဲ့သဘောလေးတွေပေါ့ဥဆောင်ဖြစ်တယ်ပေါ့ဒါကြီးခေါ်တော့ပဋိပညာတာစိတ်ပေါ့ပဋိပညာတာဆိုမမကနေပြီးအတိထိုင်ချပြီးတဲ့အတိဒီမှာ နာမည်ဖြစ်စီကြီးဟာအများကြီးပဲထိုင်နေစိတ်အစဉ်စဉ်ထိုင်ရအစဉ်စဉ်အဲ့ဒီဖြစ်နေတာပါကျေစီတာအားဖြင့်ဆင်ရကလေးနှိပ်ထားလို့ရှိရင်အဲ့ဒီကလေးတတိယနေပြီးတော့ကျေစီတတိစီစီရောတော်နေလို့ကလေးနှိပ်လိုက်လို့ရှိရင်ဘုရားအမှုရာကြီးတော်ပြီးဖြစ်လာမြည်ပါလိမ့်နေတော့ဟုတ် သုတတိတရားချင်းဆက်ကမ်းပါဆိုတော့ပြရဆိုနေရဘူး။ဟောရကျိုးထဲမှာဖြည့်ရှင်းသွားတဲ့ဒါအားကြီးပြသမ်းလာဆိုရင်ပြဆိုတော့မရဘူး။ဒီသုတတိတော့ပြနေမှာဤသွားလင်းနေတယ်။သုတတိဆိုတဲ့ဖြည့်ရှင်းနေရတဲ့ဒါအားနဲ့တော့ဒီဆိုတော့ဖြစ်နေ။ဒါပဲသင်ရှားတယ်။သုတတိတော့သင်ရှားတယ်။အကျိုးကိုထောက်ပြီးတော့သုတတိရှိနေတယ်ကဒီလိုသိရတယ် ဒီမှာထိုင်ကြစေကာလမှာပေါ့နမကနဲ့ထိုင်ကြစေကာလမှာထိုင်ရင်လည်းစိတ်အစဉ်စဉ်ထိုင်ရင်လည်းစိတ်အစဉ်စဉ်ရှိသူထိုင်ရုပ်အစဉ်စဉ်ထိုင်ရင်လည်းစိတ်အစဉ်စဉ်ကနာဖြစ်စီရောထိုင်ရုပ်အစဉ်စဉ်ကတော့အောက်ကိုလေးလေးပြီးတော့ကြကြတော့ထိုင်ရုပ်အစဉ်စဉ်ကတော့ရုပ်ဖြစ်စီရောနာဖြစ်စီရုပ်ဖြစ်စီဒါပဲဆိုနေတာ ထိုကျင်တဲ့စိတ်အစစ်စစ်နှုတ်လိုက်လို့ရှိရင်ထိုင်တဲ့ရုပ်အစစ်စစ်နှုတ်လိုက်လို့ရှိရင်ဘာမှမကြောက်ဘူးနှစ်တည်ပြီးတော့နှစ်နှုတ်ကြပါတော့သုံးရဒီထဲမှာပုဂ္ဂိုလ်တ attva ရှားကြည့်မတွေ့ဘူးကျောင်းမင်းမရှားကြည့်ဒီထဲမှာလည်းကျောင်းမင်းမဆိုတာမရှိဘူးအတ္တသမားတွေဘောလေဒီမှာအတ္တဇီဝတွေရှားကြည့်သိရှိအကောင်လေးပေါ့ တတ္တဝအကောင်လေးအသက်ရှင်တဲ့အကောင်လေးရှာကြည့်ပါရှိနေတာကနာနဲ့ရုပ်ကိုထိုင်ရှားတဲ့အခါထိုင်နေတဲ့စိတ်ဆင်းဆင်းနာတရားနဲ့ထိုင်နေရုပ်အဆင်းဆင်းအောက်ကိုလေးပြီးတော့ကြည့်ပြီးတော့ကြကြတော့ထိုင်ထိုင်နေရုပ်အဆင်းဆင်းရုပ်တရားဒီလိုမျိုးရှိတာနာနဲ့ရုပ်ကရှိတယ်ဆိုတာပေါ့စာပေသင်ကြားလို့ကြည့်ရခြင်းမဟုတ်ဘူး သိရင်သိခွဲပြီးတော့သိရစီရမဟုတ်ဘူးဆရာပြောလို့သိတာဆရာပြောလို့သိတာမျိုးအဲ့ဒီသိရတော့သိညာသိတယ်တကယ်သိမဟုတ်ပါဘူးသင်သိလို့လည်းခေါ်ရတော့မှာမြင်သိတော့မဟုတ်ဘူးဒီသိဖြစ်ဖို့ဆိုတာကထိုင်တဲ့ကာလမှာရှိမှာပေါ့ပဲသုတ်တန်ကြီးရဆိုလို့ရှိရင်တော့ကိုလားလည်းဘာသာနဲ့ထိုင်နေဖို့ဆောက်တယ် ဆင်းရဲစိတ်ဖြစ်ဖြစ်နဲ့ဆရာစိတ်ဖြစ်ဖြစ်နေတာကအခုမြန်မာဝါရဆိုလို့ရှိရင်တော့ထိုင်တော့ထိုင်ချတာထိုင်ချမှုဆရာဝတ်ထိုင်နေတယ်ဟောရတာဘုဒ္ဓဘုဒ္ဓတော်ပါတိဘုဒ္ဓထိုင်မှုဘုဒ္ဓတော်ပါတိထိုင်နေတဲ့ရှိရှိနေရတာကိုရှိရတာရှိနေသိတာဆက်လို့ရတာ အဲ့ဒါလို့ဆိုလို့ရှိရင်ကိုယ်ရနာစိတ်ဓမ္မလေးချက်ရှိဖို့သင်္ချာပေါ်ရရှိမှကသိတယ်လို့သိနေသေးတယ်လားသင်္ချာပေါ်ရကိုယ်ရပေါ်လို့ရှိရင်ကိုယ်ရပေါ်သင်္ချာပေါ်ရရှိမှလို့ကိုယ်ရသိတာကမြင်သိတဲ့ကသင်သိဟုတ်သာသနာသင်္ချာပါဆိုတော့ဒီနေ့အပြည့်အဝသဘောပေါက်ပြောပါမယ် ထိုင်နာထတာသွားရတာမကြမ်းနိုင်လို့ဖြစ်သွားတယ်ထိုင်သေးထားသေးရှိမှခွဲအမြဲရှိမှထိုင်သေးထားသေးရှိမှခွဲထိုင်သေးထားသေးရှိမှခွဲရှိမှခွဲအမြဲရှိမှထိုင်သေးထားသေးထိုင်သေးထားသေးရှိမှခွဲအမြဲရှိမှထိုင်သေးထားသေး တွားရဆဲထိုင်ခဲ့ပါဆဲတွားရဆဲအမြဲရှိမှလေမှဘယ်ခါမှရမလဲဆိုတော့ထိုင်နေတော့ထိုင်နေတဲ့ခါထိုင်နေတဲ့ခါထိုင်နေတော့ဟင်းတွားနေတော့ဟင်းဒါတော့ရနေတော့အမျိုးပါဒီကောလဲလျောင်းနေတော့ဘယ်လိုနေခါနဲ့အမြင်နေပါ့ ပူလေးလေးပေါ့လေဖြစ်တဲ့ခါလေးရောဒီကမှာနေဆိုတဲ့ခါလေးကနေဆိုတာကသိစမကြသေးဘူးဆိုတဲ့အတိတ်ပဲရပါဘူးသူ့တဘာဝကြီးရှိနေတယ်သိစားရှိနေတယ်ဆိုတော့ဘာမှစကားကကြားပါလဲဟုတ်ရှင်းခံစေထားစေထိုင်နေထားနေပေါ့ကြားရစေသွားအဲသွားနေရက်နေပေါ့ မြဲရှိမှတည်းသိကိုယ်တိုင်တိုင်းရှိမှာပေါ့ထိုင်တိုင်းတော့ထိုင်ပါတယ်ခေါင်းသွားတော့ကြောင်ရက်တော့ဒါမှသိကြတဲ့ဆောင်ခဲရတယ်ဆိုတော့ဟင်းထိုင်လာထတာသွားရတာမချာနာယုတ်ပြီထိုင်လာထတာထိုင်လာထတာ သွားရောက်တာမဖြာနာယုတ်တိထိုင်နာခရာသွားရောက်တာမဖြာနာယုတ်တိထိုင်နာခရာသွားရောက်တာမဖြာနာယုတ်တိထိုင်နာခရာသွားရောက်တာမဖြာနာယုတ်တိထိုင်နာခရာသွားရောက်တာမဖြာနာယုတ်တိထိုင်ရထခဲ့ တောရဆဲအမြဲရှိမှလေဆိုင်သေးခသေးသောရဆဲအမြဲရှိမှလေဆိုင်သေးခသေးသောရဆဲအမြဲရှိမှလေဟုတ်ဆိုင်သေးခသေးသောရဆဲအမြဲရှိမှလေ ယေပါတေပါယတေအန္တေတိမာတိတိမထကသောယထာမသနာယုတိပါဒအဆိုးကိုအဆိုးရအထောက်ကနေပြီးရတာပေါ့အဲ့ဒီအဆိုးမှာလက်ကြည့်ခွင့်ပြုတာကိုအဲ့ဒီဒီကဒီကကထိုင်ဟိုပဲထုတ်ပြီးတော့လက်ကြည့်ခွင့်ပြုတာကို ထိုင်ကြခဏ၌ထိုင်ကြခဏထိုင်နေတုံးပေါ့အမှတ်ကနေအောက်ကိုအကြည့်ထိုင်ပြီးအကြည့်ပေါ့ထိုင်နေတုံးထိုင်နေကြထိုင်နေတော့ထိုင်ကြခဏ၌ထိုင်နေတာကနာဒီလိုခွေရမှာပါထိုင်နေတဲ့နတရားကြီးအဆုံးအဆုံးဆက်ရ ဆံရကလေးနှိမ့်လိုက်တဲ့ဆံကအဲ့ရနေပြီးတော့တက်ကျိုးတဲ့ဆံတအားကြီးသွားတယ်ပေါ့လေ။ဆိုင်နဲ့အစိတ်ပိုင်းနေပါပေါ့လေ။စိတ်ကြောင့်ဖြစ်တဲ့အာရုံတွေပေါ့။လေရောက်ပါတော့အဲအာရုံတွေခေါ်လာတော့အာရုံတွေခေါ်လာ။ပြတ်နှောက်ဝင်သွားတော့ဆိုင်နဲ့စိတ်ခလုတ်ပြလိုက်တဲ့ခါကျတော့အာဖြစ်လာတာ လေကံတဲ့ပုဂ္ဂိုလ်ကိုပုံပြတာ။သံဃာကနာနဲ့ဆံယူလာကနော်။နောက်ရှိရှိနောက်တရားတွေရှိပြီးတော့ပြတ်သွားတော့မဟုတ်ဘူး။ရှိရှိဆံယူလိုက်ရှိရှိတယ်ရှိ။ခလုတ်လေးစားတဲ့အခါကျတော့တချို့ကခေါ်ကားလေးလျှောက်သွားတယ်ပေါ့။ဆံယူလာကနော်။ဒီရှိဒီရှိအောက်ကိုကြည့်ပြီးတော့ကြာသွားတာ။ဆံလာကရုပ် ထိုင်ဝဲသမာဓိထိုင်နေတာကနော်ထိုင်တာကဒီလိုပြေခွဲဟိုသိနေပြေခွဲတာတော့စာကွဲပေါ့ဒီကတော့လက်တိလက်တိခွဲပေါ့ကိုယ်ကသဘာဝကိုရှိအဲဒီအခြေကိုယ်ကိုပေါ်ထုတ်တာပါလားဒီစာကြီးအခြေကိုယ်ကိုပေါ်ထုတ်တာကဒါပြေခွဲတယ်ပါလားဆိုရမယ်ထိုင်ဝဲခဏ၌ ထိုင်ရင်လာကနံထိုင်လာကရုပ်ထိုင်စေခဏ၌ထိုင်ရင်လာကနံထိုင်လာကရုပ်ထိုင်စေခဏ၌ထိုင်ရင်လာကနံထိုင်လာကရုပ် ခိုက်ကရှိဘူး။နာလေးကိုထုတ်ကြည့်လို့ရှိရင်သာတော်ရပဲ။ဆင်းရဲနဲ့နာဆင်းရဲရှိတာပါ။အဲ့ဒါပါလို့အကောင်လားအကောင်မဟုတ်ဘူး။ဆင်းရဲနဲ့နာကြောက်ကြည့်ဘူး။တတ်တော်အကောင်မဟုတ်ဘူး။မိမကမိမလည်းမဟုတ်ဘူး။ဆောက်ကြတော့ရောက်ကြတော့မဟုတ်ဘူး။ပါတော့ကဆင်းရဲနဲ့နာရှိတာ သက်ကောင်းလည်းဟုတ်သလားအများနားလည်းပဲအသက်ကောင်းလည်းမဟုတ်ဘူး။ခင်ဗျားလည်းမပြောဘူးမပြောဘူး။ဆိုဟုတ်ကူဤကိုကြားတော်ရုပ်တရားလည်းဒါလည်းဤကိုကြားသွားတဲ့ဒီသဘောပဲတိုင်ချင်းကသာဘေးကိုကြားတော့တောင်းတာကိုရှင်းတာကိုလေးပါရဲ့။အဲဒီဤကြားတော့ဒါလေးပေါ့။သူစားတော့ဝါရတော့သူစားလေးပါလေသူစားတော့အဲဒီသူစားစိုက်ကြည့်ကြည့်တာ အဲ့ဒီသိကြတာပဲတချီရသိသိကြတာအဲ့ဒါရုပ်ရှိတွေပဲဆောင်းမတိမပုဒ်တာကိုကွက်ပြီးရှိနေတယ်လို့ရှိရင်သူကဘာလဲဆိုရင်ကျင့်ဖို့ပြရမှာပါပဲမရတဲ့ရုပ်ကဘာလဲတတ္တဝါကောင်းလားဆောင်းရုပ်ပဲရုပ်ရှိတယ်ဒီလိုမျိုးရှိတယ်ရုပ်ရှိတယ်နာကောင်းလားနာကောင်းလည်းမဟုတ်ဘူးစောက်ကြလားစောက်ကြလည်းမဟုတ်မိမလားမိမလည်းမဟုတ်ဘူးဘာရောဒီလိုလဲ သတိနဲ့ကြောက်ရတာကလေးကတာဒီကပကြောရှိအောင်ရှိနေတဲ့လံတရားနှစ်ခုတည်ပြီးတော့နှစ်နဲ့နှုတ်ချလိုက်လို့ရှိရင်တုံရတယ်ဘာမှမချဘူးပုဂ္ဂိုလ်လည်းဟုတ်တတ်တော်လည်းဟုတ်အကောင်လည်းဟုတ်ဥပ္ပတိကလည်းမရှိဘူးအတက်ကောင်မဟုတ်ငါကောင်မဟုတ်ဆိုတာပေါ့ဓမ္မနိဗ္ဗာန်လူရှိပါဓမ္မနိဗ္ဗာန်လူရှိပါတဘာဝဆောက်တတ်တော်လည်းဟုတ် စိတ်ရှိနေတဲ့ကောင်းတဲ့ဟုတ်တယ်ဒိဋ္ဌိရှာတာပဲမှာဓမ္မပစ္စည်းဆိုတာဒိဋ္ဌိရှာတာပဲဒါကစာအစိုးတိုင်းတော်လို့ကိုယ်ရည်အောင်ဆိုပြီးတော့အထင်နဲ့ပြရတာလေအမြင်နဲ့ပြအောင်ဆိုပြီးတော့သူတို့စိတ်ကုန်ထိုက်ချတဲ့အခါမှာလည်းရရှိရတာအတ္တကောင်မဟုတ်အတ္တကောင်မဟုတ် ဒီအသက်ကောင်အသက်ကောင်မဟုတ်ဆိုတော့အဲ့ဒီထိုင်တဲ့ကာလမှာပေါ်နေတဲ့အဲ့ဒီကပါတော့ထိုင်နေတာတွေပေါ်နေထိုင်တာတွေပေါ်နေအဲ့ဒီကပါတော့နာမည်ကိုတောင်းပြောပါဘောနာမည်ကိုပေါ်နေတာလည်းဒီအကုန်ပါဘူးထိုင်ကြကနာနိုင်ထိုင်ရင်လည်းကနာထိုင်တာကရုပ်အတ္တကောင်မဟုတ်အသက်ကောင်မဟုတ်ကျောင်းရပါလို့သိက္ခာလေးရှိပါလား ကောရပါတော့ကောရနာနဲ့ရုပ်ပဲဖြစ်ရှင်းတယ်အဲ့ဒါကစာတိခွဲတာမဟုတ်ဘူးလက်တိလက်တိကိုခွဲတာဟမ်ဒီမှာဒီစာတိခွဲတယ်အဲ့ဒီလိုခွဲမှာခွဲတာအဲ့ဒါကိုစာတိခွဲတာကတော့စာရကြီးအတိုင်းခွဲတာကတော့စာပဲခွဲတာတော့စာပဲကြည့်တာပဲယောဂီတွေလည်းဒီလိုခွဲမှလာမှဒီမှာသူသဘာဝသူဒီခွဲတာ စေစရကြကမှာထိုင်ရကနာ၌ထိုင်ရလာကနံထိုင်လာကယုတ်အတ္တကောင်မဟုတ်အတ္တကောင်မဟုတ်ဆိုတော့အတ္တကောင်လည်းမဟုတ်မိမလည်းမဟုတ်ယောက်ျားလည်းမဟုတ်ဒါဆိုလို့အသက်ကောင်မဟုတ်အသက်ကောင်ဆိုအသက်ရှိနေတဲ့အကောင်ဆိုတော့နောက်မှပြောမယ်ဒါလေးအသက်ကောင်မဟုတ်ပြောတာပါလို့ ပေါ်လာလာနဲ့ရုပ်ပေါ့ဟုတ်တော့လားပေါ်လာလာနဲ့ရုပ်ထိုင်ရသနာ၌ထိုင်ရင်လာကလမ်းထိုင်လာကရုပ်အတ္တကမဟုတ်အတိတ်ကောင်မဟုတ်ပေါ်လာလာနဲ့ရုပ်အဲ့ဒီနာမည်ရုပ်ကြည့်ရင်ဘာလို့ရမလဲဟမ်အဲ့ဒီနာမည်ရုပ်ကြည့်ရင်အရှိကိုအရှိတိုင်းကြည့်ရင်ဘာလို့ရမလဲ နေတယ်မလားလို့ပေါ်ကြမလားလို့သူတို့ပေါ်ကြပေါ့သူတို့ပေါ်ကြပေါ့ဟုတ်မလားနာယုတ်ပေါ်ကြပေါ့သူတို့ဟိုသူကြီးသားကဆိုကြတယ်နာယုတ်ပေါ်ကြနာယုတ်ပေါ်တော့နာယုတ်ပေါ်ကြဘာလို့မလဲရှိမှခွဲဘယ်လိုခွဲရမလဲရှိပြီးတော့ထိုင်တယ်ထိုင်တယ်ထိုင်တယ်ဒီကြိုက်တဲ့ရုပ်ကိုပြီးပြီးသားရှိနေလို့ရှိရင်တော့ခဏနဲ့စိတ်ရှိတယ်အလိုလိုသိတာပါပဲ ကျိုးကိုဥပဒေမှားရတာသက္ကပ္ပနာဥပဒနာပြီးနေတော့ဆိုတာနာမည်တွဲနေကျိုးကနာနဲ့ပုံထင်ရှားတယ်ထင်ရှားတဲ့ရုပ်ကိုဥပဒေမှားနေလို့ရှိရင်ကျိုးထင်ရှားကြစိတ္တလာလို့ရှိရင်နောက်တော့နာနဲ့စိတ္တလာတယ်ထင်ရှားတဲ့ဥပဒေကိုမှားရတာနာယုတ်ကိုရှိမှခွဲတိုင်းနဲ့တိုင်းနဲ့ဆိုတာခွဲအောင်အဲ့ဒီစိတ်ကမှရှိနေနာမည်ကိုပြကိုယ်ကိုကိုယ်ကိုယ်ကိုကြည့်ပါ အလုံးလားရှိမှပဲရှိပါရှိပြီးတော့ကိုယ်ပြီးတော့ပြီးပါနိုင်ရုပ်ပေါ်အောင်ပြီးပါရှိပါဒါဆိုလို့လားနိုင်ရုပ်ပေါ်စေရှိမှခွဲရှိမှခွဲတယ်နိုင်နိုင်ကိုကွဲသွားပြီဆိုလို့ရှိရင်ငကွာစိတ်ကောင်းပြီးတော့ရှင်းတယ်ထိုင်တာငါပဲဟိုတော့လည်းထိုင်နေတာလည်းငါပဲဒီလိုထိုင်နေတာလည်းငါပဲတတ္တဝါကောင်အနေနဲ့ထင်ပါမလား မျိုးကွဲတာလို့ရှိရင်မှအတက်ကောင်မရှိဘူးဆိုတာဒီရင်သွားပြီဆိုလို့ရှိရင်အတက်ကောင်လို့လည်းသင်ပါမလားသင်တော့ဘူးဘယ်တော့အပြင်လွဲခဲ့တာလေအဲ့တော့အမြင်လွဲခဲ့တာလေသင်လွဲဖြစ်ချင်းကလေးသိတော့တာသင်လွဲမြင်လွဲသင်လွဲမြင်လွဲသင်ပါပဲမြင်တော့ပေါ့သင်လွဲအဲ့ဒါကိုပါဠိလိုဒိဋ္ဌိပေါ့ သင်္လွယ်ဒိဋ္ဌိလို့ပြောဆိုတာခိုက်တာဟုတ်လားဆိုနယုတ်ပေါ်စေရှိမခွဲသင်္လွယ်ဒိဋ္ဌိသင်္လွယ်ဒိဋ္ဌိပြောဆိုနယုတ်ပေါ်စေ နားလည်တယ်နော်ခုနစိတ်ကောင်းမဟုတ်အဲဘာလဲအတ္တကောင်းအတ္တကောင်းဟုတ်ဆိုတာပေါ့လေဘုရားဘာသာမဟုတ်တဲ့ခုနဟိုအတ္တဝါဒီဓမ္မတွေပေါ့ဒီလိုဒီလိုတွေပေါ့ဒီလိုရောရှိတဲ့ပုဂ္ဂိုလ်သူတို့ကတကယ်နာမည်အစ်စ်ကိုရှိစေလိုက်တော့မရှိတော့စိတ်ကောင်းလို့ရှိတယ်လို့ ဒီအချင်းလန်တရားပေါ်မှာတို့အသက်ကောင်ရှိတယ်လို့ပြောရတယ်အတ္တလို့ခေါ်တယ်ပါဠိလိုတော့သူတို့ခေါ်ဆိုအာတမခေါ်တယ်အာတမပါဠိလိုအာတုမလည်းခေါ်တယ်ပါဠိဟိုပါဠိလိုအာတုမသူတို့အာတမလည်းစိတ်အတ္တကဘာရောလို့ဆိုတော့ဉာဏတိကရဏမတ်တာလို့ ဆိုလို့အတ္တဆံမဆိုထားပါဘူးအတ္တဆံမရရဆံမဆိုထားပါဘူးဒီဒီဒီဆံနေဟောပါလေအတ္တဆိုတာဟာဉာဏ်တိတ္တနာဉာဏ်ရဲ့တရားပဲဉာဏ်ဆိုတာတကယ်ဉာဏ်တော့မဟုတ်ပါဘူးစိတ်ကူးပါပဲစိတ်ကူးဉာဏ်ရဲ့တရားပဲအတ္တကိုသိဖို့ဆိုရတဲ့တရားအတ္တဆိုတာ ကြံကြည့်မှုရဲ့စံတိရဲ့ကြည့်ရတယ်။စိတ်အတ္တကစံတိမှုရှိနေတာ။ရှိနေရှိနေတာ။အဲဒါအတိအတုံးခိုင်းအလုံးကြီးပါလေက။အဲဒါကိုအတ္တပဲယူတာ။အဲဒါမျိုးဇီဝအတ္တကဇီဝအဲဇီဝတ္တပရမတ္တဆိုပြီးဇီဝအတ္တအသိရှိနေတဲ့အတ္တကတမျိုးရဲ့ ပရမအတ္တထိတ်ကြကြတဲ့အမြင့်ဆုံးအတ္တကတမျိုးဒီနည်းနဲ့ပဲအာတူရနှမျိုးရှိတယ်လို့ဆိုရတယ်ကော။ဒီဝအတ္တအသက်ရှင်နေတဲ့အတ္တပရမအတ္တသိရတဲ့အတ္တကုသိုလ်ဒီဝတ္တဆိုတာကပရမတ္တဆိုတာကမကွဲသေးဘူး အတ္တနှမျိုးရှိရင်အတ္တရဲ့သဘာဝအခြေကိုယ်လေးကိုအတ္တဆိုတာဘာဆိုတာပြတာအတ္တနှမျိုးခွဲပုံတော့ပြတာသတ္တတိကတော့သတ္တိယပရမတ္တဧကောဧဝဒုက္ခဒုက္ခတိရရှိတော်ပရမတ္တကိုသိခေါ်တယ်မမျိုးရဲအဲ့ဒီမမျိုးရဲကတဲ့ ပရမတ္တပရမအတ္တဆိုတာလေစိတ်တော်သလောကလုံးအကျိုးရတယ်သူမဟာဇမကြီးကိုပဲပရမတ္တလို့ခေါ်ပါတယ်မဟာဇမကြီးစိတ်မဟာဇမတွေ့ရတော့ခြားထဲမှာတော်လေးကျေပြီးတော့ပြတ်သွားပါတယ်အဲဒါကိုဟောဖို့အရှင်ရပါစိတ်တော်သလောကလုံးအကျိုးရတယ်အကျိုးရတယ်ဆိုတာသူ့လိုလိုက်ရတယ်ဒီပေါ့အဲဒီကရှင်ကိုရှင်စေဆိုတေဟောဒီသာသုဒ္ဓဆိုင်တို့ဆိုင်ပေါ့ ဒီမိတ်တိုင်းလိုက်လာတယ်။ဆောင်းနဲ့ဆက်ပါကလေးဒီတော့လို့ရှိရင်ဝါရဲ့ဝါရဲ့ထွတ်တော်ရဲ့အာဒီကနေ့အိပ်ကြော်သွားပြီဆိုတော့ပါလဲတော့ခေါ်သွားပြီဆိုတော့ဟလာအရှင်ကအဲဘာလို့တော့ဟမ်ဟမ်အလားရှင်ကမင်းမနာကံတော့ဘူးလားမနာကံအဲဒါဣဒ္ဓရဆိုတာပြောတာဟင်းရှင်းတော့ရတယ် အကုန်လုံးတတ္တဝါတွေဆံမြင်အကုန်လုံးသူ့လိုလိုက်ရတာဒီတော့သတိလူရဲ့ပြည်ပြရိဆံမြင်အကုန်လုံးကြည့်တယ်ဒီလိုကြည့်တာဘာဖြစ်လဲပရမတ္တကြီးကိုယ်ကြီးပြတာပရမတ္တကအစိုးရတဲ့ကိုယ်ကြီးသတိယူတော့ပြည်ပြရိဆံမြင်အကုန်လုံးကြည့်တယ်ကိုယ်ကြီးအကောင်းဆုံးပါလို့ဆိုကြည့်တာပဲကောင်းတာအဆိုးတာဘာဝနာအကောင်းဆုံးအဆုံးမှမဟုတ်ဘူး။ဒီကောဧဝတခုတည်းပဲ အတ္တနှစ်ခုပရမအတ္တနှစ်ခုပဲဘူးပဲဒါမှမဟုတ်တစ်ခုရဲတစ်ခုရဲလို့ပြောတာကပေါ့တစ်ခုရှိဘူးတဲ့အဲ့ဒီအစွဲပဲဒုက္ခဒုက္ခတွေရှိတော့တဲ့ချမ်းသာဆိုတာလည်းသိနေဆင်းရဲဆိုတာလည်းသိနေအဲဒီအာရိသတိပါလေးအဲဒီအာရိရောယူရမယ်ဆိုလို့ရှိရင်ပုံသဏ္ဍာန်စတယ်ပေါ့လေအမှုရပေါ့ပုံသဏ္ဍာန်စတယ်အမှုရအဲ့ဒါလည်းသိနေတယ်ဆိုတော့ယူရမှာပေါ့လေ ဒါမှမဟုတ်သူတို့ကမြင်လို့မရဘူးလေ။ဟွန်းကြားရရတယ်မြင်လို့မရဘူးဟမ်။မြင်လို့မရဘူး။ဒီရကချမ်းသာခြင်းနဲ့တွဲနေမှာလို့သူတို့ကြားရတော့အကြီးအပါကြီးတော့ဒီမကြီးကတော့ရှင်းတယ်လည်းရှိချမ်းသာတယ်လည်းရှိဘူး။ဒီမှာစိတ်ကဟုတ်ပါတယ်။ဒီမှာဒီမှာဆိုလို့ရှိရင်ဒီမှာတွေကဒီ ကိုယ်ကာယတော့ရှိတယ်လားတော့ပါပါပဲ။ဒါပေမဲ့ကာယတစ်ခုလုံးမှာပြန့်လာနေတဲ့ကာယပတာရပါကာယပတာရမရှိဘူး။သီလဧကရာတောင်းကလာတင်းကလာသုတ်ကလာလေးကလာပြောကလာရှိနိုင်တဲ့ကာယပတာရတစ်ခုမှမရှိဘူး။အခုကောင်းတဲ့ခုလည်းဒီလိုစမ်းတာလည်းမဟုတ်ဘူး။အခုဆိုးတဲ့တွေ့လည်းပဲဆင်းရဲတယ်လို့မရှိဘူး။ကိုယ်ပုံစံကဘာရညာရဲမရင်းရရဲ အဲ့ဒါကိုရှင်းပြလို့ဆိုတာပေါ့ဒီမှာကိုယ်ကိုကြက်ထားတယ်ဆိုလို့ရှိရင်တော့သူကတော့ဟုတ်တော့ဟုတ်ပါတရားတွေတော့ဒါပေမဲ့သူတို့ကြီးထားတာတမျိုးပေါ့ဆန္ဒရှင်းရင်ပုံကံကရှင်းလာစတယ်အဲ့ဒီပရမအတ္တကြီးမှာရှင်းနေတယ်ပရမအတ္တကြီးဆိုတာသမာဓိမဟာသမာဓိကိုပြောတာပါပဲအဲဒီမဟာသမာဓိကိုသိရတော့တယ်သိကြတာ ဘလောကလည်းအဆိုးရတယ်သူကလည်းခံကျင်းထားတယ်ခံကျင်းထားတဲ့ဟာတွေသူကအဆိုးရတယ်သတ္တဝိဥစ္စာတွေမှာအကုန်လုံးရှိတယ်ဒီကောကတစ်ခုတည်းပါပဲဒီဥစ္စာကြီးကဘုရားမဟာသံပရမအပ္ပကြီးကနှစ်ခုရှိတယ်နောက်ကုန်တစ်ခုကဒုက္ခဒုက္ခကြီးပြီးတော့ဆန္ဒရှိရစသည်ရှင်းတယ်ဆက်လို့ကြည့်ခေါ်ထားပါတယ်ဒီကံမှာ ဇီဝအတ္တတော့ဒီမှာတွေးခေါ်တာကတော့ဇီဝတ္တပฏิကိရိကဘိန်တော့ဝိပုမိတ်သောတာဇီဝအတ္တအဖြစ်ရှိနေအကောင်ကြီးကတော့အာဂမကြီးကခွဲခြားပြလိုက်တာသတ္တဝါတွေသတ္တဝါတွေမှာသူသူရဲ့အဖြစ်ရှိခွဲခြားပြလိုက်တယ်အကောင်လုံးတတိရှိနေတာအာဂမကြီးကခြားပြီးတော့အဲ့ဒါဆိုဇီဝအတ္တကိုခေါ်တယ် အဲ့ဒီဇီဝတာဒီဘာသာရေးတတ်ပြီးရှိတယ်ဆိုတော့ပฏิကုလကနဲ့အတိဒါနဲ့သတ္တဝါတိုင်းသတ္တဝါတိုင်းကိုယ်ကိုယ်တိုင်းပါပဲသူကိုယ်ကိုယ်ကိုစားပါသူကိုယ်ကိုယ်စားရှိရှိပါလေသတ္တဝါတိုင်းပါအဲကိုယ်ကမှသူအောင်းနေတယ်ကိုယ်ကမှဖတ်နေတယ်သူကပိန်တော့ခွဲရတယ်ဆန္ဒကျရှိတယ် ဆောင်ရွက်ချက်ရှိတဲ့ကဒီစိတ်ကလေးကျွဲစိတ်ကလေးမှာရှိတဲ့အတ္တကတော့ဒီအကောင်လိုက်ပြီးတော့ကိုယ်တယ်လိုက်ပြီးတော့ပေါ့သိတယ်အတ္တရှင်ကြီးမှာရှိနေတဲ့အတ္တကတော့ကိုယ်ကိုယ်တယ်ကြည့်တော့ဒီအတ္တရှိတယ်လို့ပြောတာဒီလိုတိုင်းလာလို့ဟုတ်ဟုတ်လို့ဆိုရတယ်ကမှာအဲဒါအတိတ်တိကဘယ်ရောတာဘယ်ရောကိုယ်ရောချမ်းသာတယ်ဒီဒီ သူကလည်းပဲတစ်သက်ရှိတယ်လေဒီအတ္တလေးကသတ္တဝါတွေမှာရှိတဲ့အတ္တလေးကဘာသာတိရှိတယ်ဆိုတာဒီနာရီစားတာဒီနာနာရီစားတာရှိတာပြီးပြီးတာပြီးအကောလုံးလူတွေလုံးကမြအမှုရတယ်ဒီလည်းပဲဒီအတ္တလေးနဲ့မြင်လာတယ်ကြာနန်စာဖြစ်သူရှိတာလည်းအဲ့ဒီအတ္တလေးနဲ့ပဲကြာနန်စာဖြစ်ပြီးတာပဲဒီလိုလိုဒီလိုကကြာနန်နေတဲ့ခါလေးရပါလို့ဒီစားရတာကဝိပုလို့ဆိုတာကပဲ အဲ့ဒါဆိုတဲ့ပုဂ္ဂိုလ်ကအခုဒီကျမ်းမှာကဖြစ်ဖြစ်လာ။ကျမ်းနဲ့ကျိုးတိုက်ဆိုင်လို့ဒီနေ့ကြားတဲ့နာမည်စားတဲ့ဖြစ်ရပြီးအဲ့ဒီဒီလိုမဟုတ်ဘူး။သူပြောကြတာကအပန်ရှိတယ်။နားရှိတယ်။အပန်တိုင်းကနားမှာတွားပြီးတော့စိတ်ခတ်ပေါ်လို့ရှိကြားတယ်။ဘာလို့ကြားတယ်လဲ။နားရှိလို့ကြားတယ်။အပန်ရှိလို့ကြားတယ်။ အတန်မရှိဘူးသုံးဖို့နားမရှိဘူးအတန်ရောနားမရှိဘူးဆိုမကြဘူးလေဒါလည်းသုံးလို့ရှိတယ်သူရှိရင်သူရှိတယ်သူရှိရင်သူမရှိဘူးသူဖြစ်လာတဲ့အတွက်သူဖြစ်ပေါ်ရတာသူထုတ်တာတဲ့အတွက်သူထုတ်ပေါ်ရတာဒါရဒါလည်းရှိတယ်ဆက်တော့သူကဒီလိုမဟုတ်ဘူးဘယ်လိုဆက်တာလဲ ဆိုတာတတ္တဝါတွေရေချမ်းလန်ချထိတည်နေရတာအတိအတ္တလေးလို့ပဲစိတ်ရှင်ကြီးအကောင်လေးနဲ့ထိတည်နေရတာရေချမ်းလန်ချထိတည်နေရတာဒီလိုဆိုရဲလို့ပါဘာဖြစ်ဖြစ်စိတ်တည်းကဒီလိုစိတ်တည်းကဟာရအတိအတ္တနဲ့စိတ်ရှင်ကြီးအကောင်လေးနဲ့လုပ်နေတာဓမ္မလေးတော့ဝိညာဉ်ခေါ်တာလိကြလို့ခေါ်အဲ့လိကြလို့လုပ်နေတာဆိုတော့ဒီလိုသိသွားလို့ရှိရင်တော့ ဘာဖြစ်တယ်လို့ဆိုမိစ္ဆာကလည်းသူကမြဲတယ်တဲ့ဘာမတူဘူးဒီလိုနောက်ဘဝမှာအဲဒီခန္ဓာသိမှာတောင်းပြီးတော့မြဲပြန်တယ်သူကဆိုတယ်တောင်းကြရမှာအခြားဘာသာဝင်တွေကအဲဒီဝိညာဉ်လေးရှိတယ်ဝိညာဉ်လေးရှိတယ်ဝိညာဉ်လေးကမတူဘူးပေါ့ဆက်ကဌာနကုတ်ကပရမတ္တကြီးအလိုကျသင်သုံးလို့ရှိရင် ဒီတိုင်းဒီတိုင်းမှာရှိနေတယ်တတ္တဝါတွေမှာရှိနေတယ်ဇီဝအတ္တလေးပါဖန်ရှင်းတဲ့ဇီဝအတ္တလေးရှိနေတော့ဟုတ်ဘုံကောင်းမြင်ကပရမဥစ္စာကြီးနဲ့ပေါင်းပြီးသွားတဲ့အခါမှာဆန္ဒအပြီးရတယ်ဒါမလို့သူတို့ဘုရားအလိုကြဘုရားကိုသူကောင်းတယ်ဘုရားကိုကြည့်ရဲ့သူကောင်းရင်ပြည့်လို့ရှိရင်ဘုရားနဲ့ပေါင်းပြီးတော့ပေါင်းနေတယ်အဲ့ဒါလို့ပြောတာဒါပဲနားလိုက်ကြလားဟမ်အဲ ထိုင်စေကနာနဲ့ထိုင်နေတာကလမ်းထိုင်တာကရုပ်ဘုရားဟောရတာဟုတ်လားသူတို့ပေါ်စေပေါ်နာနဲ့ရုပ်ပေါ်စေဆိုတာထိုင်နေတော့မလားထိုင်နေမှနာနဲ့ရုပ်ဖြူရှားနေတာပဲသူတို့ပေါ်စေပေါ်နာနဲ့ရုပ်ပေါ်စေရှိမှဆိုကလေးရှိမလဲထိုင်နေထိုင်နေလို့ရှိမှာဒါရှိလို့ရှိရင်အခုတော့ခုနစောစောကပြောခဲ့တဲ့ဝိရိယတတိသမာဓိအားကောင်းလာတဲ့အခါမှာနာငါတရားရုပ်ကတရားခွဲရတာပဲဟုတ်လား အဲ့လိုပွဲပြီးဆိုလို့ရှိရင်ကောလာသူတို့ဖြစ်တယ်လို့နာနာကိုရလည်းပဲဇီဝတာအသက်ရှင်နေတဲ့ကောင်တော့မဟုတ်ဇီဝမှာအဲနန္တရားမှာအသက်ရှင်နေတဲ့ကောင်လေးကတ်နေတယ်ဆိုတော့ရှိသေးလားကျုပ်တရားမှာလည်းအသက်ရှင်နေတဲ့ကောင်လေးကတ်နေရှိသေးလားဟုတ်ကဲ့ရှိတာကလည်းနားလည်လို့ပြောအဲ့ဒီလိုအရှိကိုအရှိတိုင်းတွေ့ဝင်ရအတွက်သိခွဲပြီးတကယ်လို့ကိုယ်အထုတ်လို့မြင်တဲ့အခါကျမှပဲအဲ့ဒါအမြင်ခေါ်ရဲ့ အထင်မဟုတ်တော့ဘူးစာဘယ်လောက်တတ်နေလဲဟုတ်လားမလားဘယ်လောက်တတ်ဘယ်လောက်ပဲရုပ်ကွဲနေလဲဘယ်လောက်ပဲသူ့သမားကြီးပါလို့ဖြစ်ဖြစ်အဲ့ဒါလိုမသိကြရတော့ဒါတကယ်အသိဟုတ်ဘူးဟောထင်လို့ရလေ့လာပါများတဲ့အခါကျထင်လေးကိုတကယ်မြင်လို့ထင်ပြီးတော့ထင်ရစံပြောတာပါထင်ရစံပြောညမနောကိုယ်ရညမနောကိုယ်ရညမပါဘူးသဘောမတင်နဲ့ရှိရတဲ့သဘောတရားလည်းမပြတ်သားဘူးမသိကြဘူးသိတာလည်းမသိကြဘူးပြတ်သားဘူးသဘောမတင် ယုံမှုဝင်အဲယုံမဝင်တဲ့ယုံမတွေဖြစ်တယ်ယုံမမကင်းကိုယ်ကမဟုတ်ပဲပေါ့ဟုတ်တယ်လည်းဟုတ်မှမဟုတ်တယ်လည်းမဟုတ်ဘူးအပြင်းမဟုတ်ဘူးဒီရပြန်ပြန်ဒီရမှပြောရှုလို့ယုံနဲ့လာကွဲလို့ဒီကကိုမြင်နေရှုလို့ဉာဏ်နဲ့ဟာကိုပြောတာဒီရမှပြောဉာဏ်မြင်တော့ဉာဏ်ပါတော့သဘောတတ်ဒီရှုခွဲအာယုံလည်းပဲပတ်လက်ယုတ်တတ်နန္တတတ်ရှုနန္တတတ် သူကိုသိနေတာလည်းတတ်လို့ရှင်းတယ်။ဉာဏ်မှန်ပြောဉာဏ်မြင်တော့သဘောတတ်ခြင်းယုံမဝင်လားယုံမှုဝင်လားယုံမှုဝင်ယုံမှဝင်လို့ဆင်းလာတာပဲလို့။ပြီးတော့အမှန်သိမှလက်ခံတာပါအမှန်သိလက်မခံပါဘူး။အဲ့တော့တကယ်ရှိအရှိတိုင်းသိပြီဆိုလို့ရှိရင်မရှိလို့အရှိလုပ်ပြီးတော့ကျွဲထားတဲ့ဟာတွေဘယ်ရောက်သွားတော့ဟမ် ဒီဥစ္စာကလည်းဘောကမရှိတဲ့ဟာပဲမရှိဘူးအရှိလောက်တာထင်လောက်တာပဲတကယ်ရှိကိုတိတိကျကျပြလိုက်တာနဲ့ပဲခဏပါလေမရှိဘူးအရှိလောက်တာအဆွဲလည်းကြောက်တာပဲနားတယ်ဘောပေါက်လားဟမ်စัจจဆိုလည်းအောင်ထိုင်စေတနာ၌ထိုင်ရနာကနံထိုင်နာကယုတ်အတ္တကောင်မဟုတ်အတ္တကောင်မဟုတ် ပေါ်ရနာနယုတ်နာယုတ်ပေါ်စေရှုမှခွဲဟာရောသင်လဲဒိဋ္ဌိပြောသင်လဲဒိဋ္ဌိပြောဟုတ်လားဒါပေါ့နောက်ဆက်ပါမှတ်ပါများလို့ရှိရင်ဒီထိုင်လိုက်ရုပ်အစဉ်ဟာဟုတ်ရဲ့အကျိုးတရားအနေနဲ့ပေါ်လာတာသင်္ချာလာတယ် ခိုင်မြဲတဲ့စိတ်ဆင်းရဲလည်းအကြောင်းတရားတွေနဲ့ထင်ရှားပါခုနမိခလုတ်နှိမ့်လိုက်တဲ့အခါမှာမိဖွင့်တော့ဒါပြီးတော့မိဖွင့်ရတယ်လို့ဒါပြီးတော့မိဖွင့်ရတယ်ခလုတ်နှိမ့်တယ်ဖွင့်တယ်ပြောမှာပေါ့ခလုတ်နှိမ့်တယ်ဖွင့်တာမဟုတ်ဘူးတအားတွေကပြက်ပြက်တအားတွေကတကျိုးလျှောက်သွားမှာရောက်သွားမှာတော့ဟုတ်လားဒီတော့မိပွင့်လာတာကဒီလိုအလေးရောက်ဖြစ်လာတာအကျိုးတွေက ဒါအားဒီတိုက်ကျွန်းမှာရှောက်လာတာဘာလို့တော့တန်တရားအကြောင်းလို့ပြောနေကြတာဒီလိုထိုင်ဝေဒနာလိုက်ထိုင်နေတာကလားထိုင်တာကရုပ်ရိုးရိုးနာနဲ့ရုပ်ကွဲသွားတဲ့ပုံမှာဆက်ရှိလို့ရှိရင်အကြောင်းနဲ့အကျိုးကလည်းခါတယ်ရှိတာပါပဲဟုတ်လားဒီအကြောင်းကြောင့်ဒီကျိုးဖြစ်တယ်ဆိုတာပါအဲတော့ရုပ်တရားတွေဟာအနန္တရားတွေဟာအကြောင်းပဲဖြစ်တာမဟုတ်ဘူးအချိန်ချင်းကြောင်းကျိုးကြည့်ပြီးတော့ဖြစ်နေတဲ့တရားတွေပါဆိုတော့အဲဒီလိုသဘောပေါက်ပါတယ် ဒီလိုအကြောင်းအကြောင်းကြောင့်ကျိုးဖြစ်တဲ့နေရာမှာမဆိုင်တဲ့အကြောင်းကမဆိုင်တဲ့ကျိုးဖြစ်တာပေါ့။ထိုင်ရင်လည်းသိချင်ရင်ထိုင်ရတာကျင်းနဲ့ထိုင်ရတာကျင်းဖြစ်။ထိုင်နေတဲ့စိတ်ပေါ်လို့ရှိရင်ထိုင်ရတာကျင်းနဲ့အဲဒီတော့ထိုင်ရမှာဖြစ်။သူကြောင့်လည်းသူပြောတာ။ဒါသူတိုင်းနဲ့သူအတိုင်းမှသာသိတာ။အဲဒီလိုရှိရတယ် ဒီတော့အဲ့ဒါလေးကိုဆက်ဆိုလာအောင်ထိုင်စေကနာ၌ထိုင်စေကနာကအကြောင်းလံထိုင်တာကအကျိုးရုပ်အကျိုးရုပ်ဆိုတာတော့အကျိုးရုပ်ဆုံးသွားတာမဟုတ်ဘူးနော်အကျိုးဖြစ်တဲ့ရုပ်ဟုတ်တယ်အကျိုးဖြစ်တဲ့ရုပ်လို့ဆိုလို့ထိုင်စေကနာ၌ထိုင်စေကနာကအကြောင်းလံထိုင်တာကအကျိုးရုပ် ဒီလိုပြောတဲ့ရေဘယ်ကဖန်ဆင်းလဲခုနမဟာသမားကြီးကဖန်ဆင်းတာလားဟမ်မဟာသမားကြီးကဖန်ဆင်းတာမဟုတ်ဘူးဖန်ဆင်းတာမဟုတ်ဘူးပေါ့မဟာသမားကြီးကဖန်ဆင်းလို့ခေါ်တာမဟုတ်ဘူးပေါ့ဟမ်ဒီလိုဆိုလို့ရှိရင်ဖန်ဆင်းခါမဟုတ်ဖန်ဆင်းခါရတာမဟုတ်ဘူးဟုတ်မလားပေါ်တာပါတော့အကြောင်းနဲ့အကျိုးတာဟုတ်တာပေါ့ဒီလိုဆိုလို့မရဘူးလားပေါ်တာအကြောင်း ထိုင်နေတဲ့စိတ်စဉ်းစားကြောင်းထိုင်တာကအကျိုးပေါ်တာအကြောင်းနဲ့ကျိုးတာဟုတ်တယ်သိရမလားဒီတော့အဲ့ဒီအကြောင်းနဲ့ကျိုးကွဲသွားပြီဆိုလို့ရှိရင်အဲ့တော့ဟောထိုင်တဲ့ကာလမှာအကြောင်းနဲ့ကျိုးဖြစ်စီရဲကိုထိုင်နေတဲ့စိတ်စဉ်းစားဖျောက်ပြရတာကိုဒီကြောင့်လည်းဒီလိုကြည့်ရတဲ့အခါကျတော့မဆိုင်တဲ့ကြောင့်လည်းဝင်ဆုံးမရပါဘူးလားခုနမဟာဇမကြီးအလိုကြမဟာဇမကြီးကဒီလိုဖြစ်စီကိုခံရလို့ပြရတာလား အခုတော့ခံကျင်တဲ့စိတ်အစဉ်လေးဆိုလို့ကြားတယ်တော့မလားဒီတော့ယမတံပြဖြစ်ပါအောင်မလားကိုတော့ကလည်းပဲထိုင်ထားတဲ့အခါတိုင်းခါတိုင်းဒီလိုကြောင်းတဲ့အကျိုးဖြစ်ခဲ့ပြီယခုအကြောင်းနဲ့အကျိုးခွင်းတဲ့ဖြစ်နေပုံကိုရှုလို့သဘောပေါက်လိုက်တာနဲ့ပဲဟိုတော့ကလည်းဒီအကြောင်းနဲ့ကိုရှိတယ်ဘုရားလည်းခန္ဓာကဖန်ဆင်းတာမဟုတ်ဘူးနောက်လည်းပဲဒီလိုထိုင်နိုင်ထိုင်နိုင်မှာအကြောင်းနဲ့ကိုဆက်နေဥမယ်ဆိုတာပေါ့လေ လောလောဆယ်ပူပူနွေးနွေးအကောင်းဆုံးဆက်ကိုတွေ့ရတော့ဖြင့်အတိတ်တုန်းကလည်းဒီလိုပဲနောက်နာကလည်းဒီလိုရှိအောင်ပါပဲကိုယ်တဏ္ဍာမှာဒီလိုဖြစ်တယ်လို့သူများတဏ္ဍာလည်းဒီလိုကြီးပဲဆိုတော့သဘောပေါက်မှန်တယ်ဟုတ်လားဟမ်ကိုကိုကိုဒီစုပ်ပါကြောင်းစိုးကြည့်ရနဲ့ပဲအတိတ်ကအတိတ်ကြောင်းရတော့အတိတ်ကြောင်းဘဝလေးရှင်းသွားပြီနောက်နာကလည်းဒီတိုင်းရှုပ်ပြီးတော့ကိုယ်တဏ္ဍာမှာရှင်းတယ်လို့သူများတဏ္ဍာမှာလည်းဒီတိုင်းဟုတ်ကဲ့လားတဲ့ဒါလေးဆိုရမယ်ဆိုင်စေခဏ၌ ထိုင်နေတာကအကြောင်းလားထိုင်တာကအကျိုးရောပါလေခံခြင်းကမဟုတ်ပါလေပေါ်တာပေါ်တာပေါ်တာကြောင်းတို့တာဟုတ်ကြောင်းတို့ပေါ်စေရှိမခွဲမဝေခွဲမဝေခွဲနိုင်တာကသူလဲသူလဲဖြစ်တာပဲဒါအတိအကျဒါရုပ်ပဲဒါနာမဲဒါအကြောင်းပဲဒါအကျိုးပဲဆိုတာ မဆုံးသတ်နိုင်တာမဝေခွဲနိုင်ဘူးခေါ်တယ်လေ။တန်တရားလည်းခေါ်တယ်။ဟုတ်တယ်မလား။မဝေခွဲနိုင်မှုပြောသို့မဝေခွဲမဝေခွဲနိုင်မှုပြောဝေခွဲကြည့်သွားပြီဆိုလို့ဒီအကြောင်းတက်ကိုဝေခွဲကြည့်သွားပြီဆိုမဝေခွဲနိုင်ရှိပါဦးမလား။ဟုတ်ရှိပါပြီပေါ့။ဆက်ဆိုရမယ်။ထိုင်စေခဏ၌ထိုင်နေတာကအကြောင်းလား ဆိုင်တာကအကျိုးယုံခံခြင်းကမဟုတ်ပေါ်တာចောင်းကျိုးတာဟုတ်ចောင်းကျိုးပေါ်တယ်သုမခွဲမဝေခွဲနိုင်မှုပြုဟုတ်ထိုင်ကြတယ်အိနာရာသူတို့အိနာမဟုတ် ပေါ်တာကောင်းကျိုးကဟုတ်ကောင်းကျိုးပေါ်တယ်သူမကွယ်ငွေဝဲတာကျိုးတစ်ခါဆိုကြမအောင်အိုင်တဲ့သာအိုင်လာကောင်းတယ်အိုင်လာကသူကျိုးပန်းဒီနာမဟုတ်ပေါ်တာကောင်းကျိုးကဟုတ်ကောင်းကျိုးပေါ်တယ် ကွဲမဝေဝဲနာမှုပြောတစ်ခေါက်ဆိုလိုက်ပါဦးအိုင်ဝေကနာအနိနာရသောင်းနေအိုင်နာရသူယောအနိနာမဟောဘောရာသံသူတာဟောရောင်သူကိုသေးသူမြတ်ကွဲမဝေဝဲနာမှုပြောနားလည်နော်အဲ့ဒါကသဘာဝပြုခွဲတယ်ခွဲတယ် ဟုတ်ကဲ့ဟိုစာတင်တဲ့အခါမှာခွဲတာကစာသူခွဲတယ်ခေါ်တယ်စာသူခွဲနေသဘာဝသူခွဲဘယ်ကိုသဘာဝကြတော့ဘယ်ကိုဘယ်ကိုထူအောင်လဲဟမ်အဲသဘာဝထူအောင်တာပေါ့ကွာဟိုကစလုံးနေတယ်နော်ဒီတော့စလုံးနေမြမနဲ့ပေါ်ပြီးတူခွဲတော့တာဒါကကိုရဲတက်ပြီးတော့ကိုရဲဖြစ်တာကိုတူခွဲတာပဲနော်ဒါလည်းပဲသိတ္တမြာညာနဲ့သိတ္တမြာညာနေပြီးတော့ဘာဝနာညာကိုယ်ပဲညာဖြစ်အောင် ခင်ညာကနေပြီးတော့မြင်ညာချုပ်ဘယ်လိုလုပ်မလဲပေါ်ရချုပ်ပေါ့ပေါ်ရချုပ်ရကြည့်ပါဟုတ်တော့နော်အဲ့ဒါတော့ခုနေ့ကြမှာပဲဆက်ပြီးတော့ဟောပေါ်မှာဒီနေ့တော့ဒါပဲတင်အောင်ဆက်နိုင်ကြည့်သွားပြီ